ပါဒကရာတရားနဲ့ပြည့်စုံဖို့ဘုရားစွာဘုရားမာနမင်းအဝိဘံပြီးတော့ဟောကြားတယ်ရာဇာရှိသောဘုရားတော်ဂုဏတော်နဲ့ပြည့်စုံတော်မူတဲ့ညစွာဘုရားဘုရားတော်ဂုဏတော်နဲ့ပြည့်စုံတော်မူရဲ့လို့ယုံကြည်ရာကြီးညိုရာဟာရာတရားပါပဲဒီရာတရားနဲ့ပြည့်စုံဖို့ညစွာဘုရားဝေဖန်ပြီးတော့ဟောထားပါတယ်ဒီကအရဟံ ပြီးသွားပြီဓမ္မသံဃောတော်လည်းပြီးသွားပြီဝိသကရဏသမဏောပြီးသွားပြီသူတော်လည်းပြီးသွားပြီဒီနေ့ဒီနေ့တဲ့ကသူတော်ပြီးတော့ဒီနေ့လောကဝိတုရောက်လောကဝိတုလောကဆိုတာလောကပဲပမာလည်းလောကစကားချင်းပမာစကားချင်းနေပါဝိတုကသိတယ်သဒ္ဒထာခသိန်းသောအချင်းအပြင်ဝိရိတလောကတာသိရပြီးသောလောကရှိပြီးဒီကြောင့်ဟောလောကကိုသိတော်မူပြီးပြီးကြောင့် လောကဝီရုလောကဝီရုညီတော်မူ၏တဲ့ဝိတ္တုဒီမကဖွင့်တာလောကကိုအကုန်လုံးသိတော်မူလို့လောကဝီရုညီတဲ့တဲ့ပြောလောကကိုသိတော်မူသောမြတ်စွာဘုရားဘယ်လောက်လဲပြီးတာပါတို့ကျုပ်ကလည်းလောကကိုသိတော်မူသည်တဲ့လောကဝီရုအဲဘောဝလုံးနဲ့ဖြစ်ခြင်းလို့ရှိရင်လောကရဲ့အကြောင်းအရာအလုံးစုံကိုအကုန်စင်သိမြင်တော်မူသောမြတ်စွာဘုရား အဲဒီထဲမှာမူရင်းကတော့လောကအရာပေါ့ဒုက္ခသစ္စာနေရာချင်းလောကအရာသင်္ခါရလောကဒုက္ခသစ္စာနေရာချင်းသက္ကာကဖွင့်လောကကိုသဘာဝအချင်းနဲ့မြတ်စွာဘုရားသိတော်မူသည်တဲ့သဘာဝအသေးကိုပေါ့လောကဆိုဘယ်လိုတရားလဲဆိုတဲ့အဲကို အဲဒီလောကဖြစ်ကြောင်းဖြစ်တဲ့တရားဖြစ်ကြောင်းဖြစ်တဲ့ဖြစ်ကြောင်းအားဖြင့်လည်းပြီးတော်မူပြီး လောကဘာကြောင့်ဖြစ်လာလဲလောကချုပ်ငိမ့်တဲ့တရားလည်းပဲဆိုရပြီးတော်မူပြီးလောကကြီးချုပ်ငိမ့်ရာသို့ဆက်ရောက်တဲ့တရားလည်းဒီသစ္စာ၄ပါးပါပဲလောကဆိုတာဒုက္ခသစ္စာလောကဖြစ်ကြောင်းသမှုရိယသစ္စာ လောကတိကြောင့်တဏှာသမှုရာသစ္စာလောကငြိမ်းရာဆိုတာနိဗ္ဗာန်ပဲနိရောဓသစ္စာလောကငြိမ်းရာဆိုဆက်ရောက်တဲ့အကျင့်တရားဆိုတာမဂ္ဂရှိပါတရားမဂ္ဂသစ္စာအဲဒီသစ္စာလေးပါးတရားတွေသစ္စာတရားပြီးတော်မူလို့လောကဝိယညီတော်မူတဲ့တခါကမြတ်စွာဘုရားထံလာရောက်ပြီးတော့ဇမတူကမေး ခြေနဲ့လျှောက်ပြီးတော့ခြေချင်းလျှောက်သွားလို့လောကများအဆုံးရောက်ပါမလားနယ်လက်ခြေချင်းနဲ့လျှောက်ပြီးတော့နယ်လက်ရုံနဲ့လောကအဆုံးရောက်နိုင်ပါမလားမေးမေးတော့မြတ်စွာဘုရားကလောကရဲ့အဆုံးကိုသွားလို့မရောက်နိုင်ဘူး ခြေရှင်သွားလို့တော့မရောက်နိုင်ဘူးလောကရဲ့အဆုံးကိုကမဏိနနပတ္တဘောလောကတန်တော်ကုရသနာကမဏိနာခြေရင်သွားခြင်းဖြင့်လောကသာလောကဤအတော်ဆုံးကိုကုရသနာယံတကားမြနပတ္တဘောမရောက်နိုင်ဘူး ခြေချင်းသွားလို့မရခြေချင်းသာမဟုတ်တကိုးနဲ့သွားလို့လည်းမရဘူးကိုကိုသွားခြင်းဖြင့်မရောက်နိုင်ဘူးကာယကမနာကိုနဲ့သွားလို့တော့ယောဂရဲ့ဆုံးမရောက်နိုင်ဘူးမြတ်စွာဘုရားအဖြေကြားအဲ့ဒါဘယ်လိုရတုံးဆိုယထာကောအောက်သောနာဇာယတိနာစီတိနာမေတိနာသဝတိနာဥပပိသတိ နာဟန္တံခမနေနပတ္တကံဝရာမိအာဟုသောရောဟိတတဇမခုနာမည်ကရောဟိတတဇမယထအကျင်ရ၌နာဇာယတိဖြစ်လည်းမဖြစ်ဘူးဘဝတည်းဖြစ်ပေါ်မလားမွေးပွားနာဇီတိဟိုလည်းမဟုတ်ဘူးခမ်းမီတိပြေလည်းမပြေဘူး နာသဝတိအဆက်ဆက်လည်းမစုရဘူးနာဥပပစ္စတိအဆက်ဆက်လည်းမဖြစ်ဘူးဒါကသက္ကရာဆရာများကဖွင့်အဲ့ဒီမှာတချို့ကနာသဝတိနာဥပပစ္စတိဆိုတာအရှင်ရှိကနဲ့နည်းနည်းတူးနေတယ်ဒီကပေတာနဲ့သဝတိကလည်းပေတာပဲဒီမှာဆက်ဆက်ပွားဆက်ဆက်ပြီးတယ်ဆိုပြီးသက္ကရာတွေကဖွင့် နောက်ရှင်နာနာစာရတိမဖြစ်ဆိုတာနဲ့လည်းယနာဥပပိစေတိမဖြစ်ဆိုတာဒူးနေတယ်မြန်မာလည်းပဲအဆက်ဆက်ဘဝဆက်ဆက်မဖြစ်တာလို့ဆိုတယ်ဆိုလို့ရှင်းနေနေပွဲအောင်လို့ဒီလိုအဲဆရာများအဖွင့်အဲခြားခြားနီးနဲ့ဖွင့်ထားတယ်နီးတနည်းစီတယ်အဲသူကကောင်းတယ်လို့လို့ဆရာတော်သဘောကျတယ်နာသဝတိနာဥပပိစေတိဖြင့်ဥပပပရိသေတိအားဖြင့်ဖြစ်ခြင်းအဲဒီပုဂ္ဂိုလ်တွေ သေခြင်းကိုဆိုသည်ဒီလိုဆိုတော့လည်းကိုယ်ပဲဟိုကရှိရတော့ကိုလောကမှာဒီဝါနေမှာလေးတဲ့နေနေမွေးတာတော့သူတွေကမွေးတာတော့သံဃာဇာဖြစ်ပေါ်တာတော့ဒီလိုဟာတွေကိုသိတာလည်းဒီလိုပုံကိုယ်တွေသိတာတောင်းထည့်ကြည့်လိုက်ကြည့်ရင်လည်းသေဝုဒ္ဓနဲ့သင်္ချာတွေ့ရမွေးတာလည်းကသင်္ချာတွေ့ရသိတဲ့ခါလည်းသင်္ချာတွေ့ရဥပအနေအချင်းဖြစ်တာကတော့ဖြစ်လာတဲ့ကဘိဝနဲ့သူက ဒီကိုယ်လုံးပြည့်စုံဖြစ်လာသေတဲ့ခါကျတော့လည်းပဲဒီကိုယ်လုံးပြုံးနေပြောက်သွားအကိုးမွေနဲ့ပြောက်သွားတယ်လို့ပဲဘာမှအလောင်းကြီးပဲကြားနေတာမဟုတ်အဲဒီတော့အဲဒီတော့ကဆဝေတိစုရီတယ်လို့ခေါ်တယ်ဘောကရွေ့သွားပြီပါပိပိကားရောက်ကားရောက်တယ်လို့ဆိုတော့အဲတော့ဗရမကအကျဉ်းရ၌ဖြေလည်းမဖြစ်ဘူးဟိုလည်းမဟုတ်ဘူးဒီလည်းမသေးဘူးဆိုတာကိုသူသူတို့တွေ့မြင်ပြီးတော့နေရတဲ့ဖြစ်ချင်းဥချင်းသိချင်းမျိုးအကျဉ်းရ၌ စုရဘူးကာယဝိမဖြစ်ဘူးဆိုတာကတော့ဥပဒေတွေအားဖြင့်မဖြစ်ဘူးဒါလိုပုဂ္ဂိုလ်တွေရွေလျောွယ်ပြောက်သွားတဲ့ပေခြင်းမျိုးလည်းမရှိဘူးဘယ်နည်းနဲ့မှဖြစ်ချင်းပေခြင်းမရှိဘူးအဲဒီလိုအရာတနာဟတာကမနေနပတ္တပံနာဟတာကမနေန ညာတေယံဒိဋ္ဌေယံပတ္တိယံဒီဝရာမိတံထိုသောရက်ကိုဓမ္မနေနသွားခြင်းဖြင့်ကာယကမ္မနာကိုဖြင့်သွားခြင်းဒီခြင်းသွားခြင်းတကူနဲ့သွားခြင်းဖြင့်တန်ထိုရက်ကိုညာတေးရန်သိရသည်ဟု၍ဒိဋ္ဌေးရန်မြင်ရသည်ဟု၍ပတ္တေးရန်ရောက်ရသည်ဟု၍ရောက်နိုင်ကောင်းသည်ဟု၍ အာဂါရိနဝရမင်းမဟုတ်ဘူးအဲဒီလိုရောက်ရောက်လိမ့်မယ်တော့မဟုတ်ဘူးအဲဒီတော့လောကကြီးဆုံးဆိုတာဘာလို့မရောက်နိုင်ဘူးဆိုတော့ဟိုတင်ကမေးတဲ့မြမကြီးရဲ့သိတဲ့ဘောကြဘာလို့လဲဆိုတော့ရှင်နဲ့သူကရှင်းတကွာတော့ကသူကတကွကြီးတဲ့ရသေးကြီးဖြစ်ခဲ့တာတကွကြီးရဲ့ရသေးကြီးဖြစ်တော့သူက စကြဝဠာတွေအဆုံးစွာသွားကြည့်တာဘိုးနဲ့သွားကြည့်ဘယ်လောက်မြင်ရလို့ဆိုရင်သူသွားတာသမ်းမိန်ရိတ်ကိုမြားပြလိုက်တော့ခြေတုံးကမြားရှိတာဘူးလို့သနာမရှိတယ်မြားလေးနဲ့မြားပြလိုက်တဲ့အခါသမ်းမိန်ရိတ်ကိုမြားကျော်တော့တာဘာမှမကြောက်ဘူးပေါ့အဲ့ဒါလို့ဆိုလို့ရှိရင်သူစကြဝဠာတစ်ခုလွန်သွားပြီသူသွားတာအဲ့ဒါလို့မြန်နေအဲ့ဒါစားခြင်းနဲ့ အဲကျမ်းမာအောင်လို့ခဏတပြုတ်အချိန်နဲ့အဲဒါတော့ခြံပြီးတော့ဒီနေ့ချိန်နေဆိုလို့သွားနေတာပဲတစ်ပတ်လုံးသွားနေနောက်ဆုံးသက်တမ်းကုန်လို့ပြေးချိန်သာရောက်တော့သူကြော်လာတယ်မကုန်ဘူးဘူးတော့မှသွားလို့မဆုံးနိုင်ဘူးဒါကြောင့်လောကရေဆုံးကိုမရောက်နိုင်ဘူးဆိုတာဥပါသဘောကြတဲ့အကြောင်းပြောတယ်မြတ်စွာဘုရားအဲဒီလောကပြောတာမဟုတ်ဘူးတဲ့မြတ်စွာဘုရားပြောတာကတော့အဲဒါကိုသဘောပေါက်အောင်လို့ ဖြစ်ခြင်းအိုခြင်းနာခြင်းသိခြင်းမရှိတဲ့အရာတဲ့အဲဒါလောကရဲ့အဆုံးသင်္ခါရလောကရဲ့အဆုံးပဲအဲဒီသင်္ခါရလောကရဲ့အဆုံးကိုဖြစ်ခြင်းသွားလို့တော့မရဘူးတကိုးနဲ့သွားလို့လည်းမရဘူးတဲ့အခုနေတာကာလမှာတော့အာဂါသယင်နေပါလိမ့်ရှိတာဘုန်းကြီးအဲအမေရိကန်တို့ကရှားတို့ကသွားနေကြတာဒါမှမဟုတ်စัจ java လာမရောက်သေးပါဘူးဒီထဲတင်ဒီထဲတင်ဒီစัจ java လာတဲ့တင်မှသူတို့ဂျိုးတွေ သွားနေကြတယ်ဂျိုတောင်မှလည်းပဲတခြားဂျိုမသွားနိုင်နေပါဘူးဆိုတော့ကဘာအနည်းဆုံးကဘာရဲ့အရာနေရာချင်းရှိပြီးတော့နေတယ်လာသွားနေကြတယ်လာကဘာသာဂျိုတို့ကတော့ဘယ်လိုမှဒီဂျိုကြီးရှိလုံးနဲ့လာဂျိုခုထဲတော့အဲ့ဒါတော့ပဲသူသွားနိုင်နေတာဒီတော့ဝေးတဲ့ဂျိုတွေဆိုရင်အင်္ဂါဂျိုဆိုတာနည်းနည်းနည်းတယ်အဲ့ဒါတော့မသွားနိုင်ဘူးအဲ့ဒါသွားလို့ရှိရင်လည်းသွားတယ်၄၅၆လသွားမှလည်းသူကညာလည်း၄၅၆လသူက ညာတော့သူအမြန်ကြီးပဲအမြန်ကြီးပဲမယ်လို့အဝေးကြီးတင်တာကိုကြည့်ရအဲဒါတော့ဆိုတော့ခရင်လာပဲဒီမှာရင်းစရာကြီးအပြည့်လိုက်သွားတယ်ပုဂ္ဂိုလ်ချင်းချင်းကြက်ကြက်နဲ့လာမလျှောက်ပါဘာမလျှောက်ပါနဲ့ဆိုတော့ခရင်ပါတဲ့အပြည့်ထဲမှာကျမကြီးတွေဘာတွေကလည်းရှိသေးတော့တောင်လေးပါဆိုတော့တစ်နှစ်လောက်နေမှပြန်ရောက်လာမယ်ဆိုတော့ဆိုတော့တောင်လေးတော့သွားနိုင်မယ်ဒါပေမဲ့ဝိဓုတွေကတော့သွားပြရတယ်ကြားနေတယ်ညညနမ ဒီစီကသံဃာကလည်းပါရဲလို့သူတို့ကိုရ90ကျော်လားမသိပါဘူးကောင်းမယ်မှနေနိုင်လို့အဲဒီအင်္ဂါကျော်သွားမယ်ဆိုတော့သွားနိုင်တော့တယ်ဆိုပြီးတော့သူအမှန်နဲ့သွားကြဦးလို့ကျန်တာလည်းဆိုတော့ပတ္တိပေါင်းတဲ့လူတွေလည်းသွားလိမ့်မယ်လို့အင်္ဂါကျော်သွားရင်ဘုသူကရတာပေါ့လို့သူတို့သွားတာတော်တော်လေးလူတွေဒီကတော့ချင်းမောင်းပါတယ်တော်တော်လေးလူတွေအဲဒီဝေးတဲ့အင်္ဂါကျော်တဲ့ဝေးတဲ့ ကြာတယ်ပရိယူလို့ဒီနေ့ယူလို့ဆိုတာဒီဝိညာဉ်သာမသွားနိုင်ဘူးဒါဆိုလို့ချင်းတော့နေပေါင်းများတော့မှရောက်မှတော့ဝေးပါတယ်ဆိုအဲဒါကြောင့်တခြားဆက်ကြလာတော့ကြည်ရင်မပြောနဲ့တော့သူတို့အာကာသယင်နဲ့အញ្ញကြီးနဲ့ကိုရောက်အောင်သွားဖို့ခရင်ပါတယ်သူကလူတစ်သက်လုံးသွားလို့ရောက်မှာမဟုတ်အရောင်လင်းသွားတာတောင်မှသူက၄နှစ်လောက်တော့မှရောက်မယ်ဆိုတာကိုဟိုကဝေးကြည့်တယ်ဒါတစ်ဆက်ကြလာကြီး အဲဒါဒီရဲ့ရောဟိတသဗ္ဗမာကတော့သူကတကူးနဲ့သွားတာထမ်းမင်ရိတ်ကိုညားကြော်ရုံလောက်အချိန်လေးဒါစက်ကဟိုဘုံတရားဘုံမိတဲ့ဘုံလုံးများကြည့်မလားပြောတော့ပါဘူးအဲ့လောက်လေးကိုစကြဝဠာတကူလွန်သွားပြီအဲ့လောက်သွားတာအဲ့ဒါတော့စကြဝဠာဆုံးလောကဆုံးတော့မတွေ့ဘူးမင်းလောကဆုံးသွားလို့မရဘူးသူကပြိမ့်မှန်းတယ်ဆိုတော့ချီးကျူးမြတ်စွာဘုရားအဲ့ဒီလောကကိုမကြီးပဲဘူးအဲ့ဒီလောကမရောက်နိုင်တာလည်းပဲ ဟုတ်တော့ဟုတ်လားမှားနေတာဒါပေမဲ့ဘုရားအဲ့ဒါအကျိုးမိတာတွေမဟုတ်အကျိုးမရှိတာတွေဟောနေရင်လည်းအချင်းကုန်နေတာလေသူကနေပိဏညာနဲ့သံဃာဝဆင်းရဲ့ညီဝေတဲ့ညာတွေဖြစ်ဖို့ရာဝိရာရခေါ်တဲ့မဲ့ဖြစ်ဖို့ရာအဲဝိမု ക്തി ခေါ်တဲ့ဖို့ဖြစ်ဖို့ရာအဲဒီဝိပဿနာညာနဲ့မဲ့ညာနဲ့ပုညာတို့ဖြစ်ဖို့ရာကျေးဇူးပြုတဲ့တရားတာဟောတာ ရေးကိုရမဟုတ်တဲ့တရားတွေမဟုတ်ဘူးအဲဒါတွေမဟုတ်ဘူးဘာလို့မဟုတ်တော့လဲအဲဒီဝိပဿနာနဲ့မညာပညာတို့ဖြစ်ပေါ်ရအကြောင်းမဖြစ်လို့တရားကြောင့်မဟုတ်တာသုတ်တတုံမှာညဇောရဟောတာသိတပါသုတ်ဆိုရင်းတိုက်တယ်ရင်းတိုက်တယ်တော့မသတင်းသုံးတဲ့ကဘောတာမီပြင်းရင်းတိုက်တယ်တော့သတင်းသုံးတဲ့ကရင်းတဲ့ရွယ် လက်ထဲမှာနင်းနေရှိပြီးတော့ဒါလည်းတကူနဲ့ရှိရမှာပေါ့ခုယူလို့တော့ပြည့်ပြီအဲ့ဒါကိုညာနေကိုပြရတယ်ဟောဒီထဲကလက်ထဲကရင်းတဲ့ရွယ်တွေမြင်ရတာလက်ထဲကရင်းတဲ့ရွယ်နဲ့ဟိုဒီရင်းတဲ့တော်ကြီးအဲ့မှာတော်ကြီးသစ်ပင်တွေအများကြီးဟိုလိုမျက်မျက်တွေ့နေတယ်ရင်းနိုင်တော်တွေကသစ်ပင်တွေပေါ်မှာရှိပြီးတော့နေတယ်ရင်းနိုင်ပင်တွေပေါ်မှာရှိနေတယ်အရွက်တွေများများတယ် အာလက်ထဲကလက်ဆော့တဲ့လက်ထဲကနည်းနည်းလေးပဲဟိုသိပင်တကင်တွင်ကိုနည်းကြီးပဲတိုင်းတိုင်းကိုအများကြီးအနိုင်ချင်းနေဘယ်ကဘယ်တော့ဘယ်တော့များတယ်ကိုပြောလို့ပြောအများကြီးပဲအဲအဲ့လိုပဲငါဖေရသိပြီးတော့မဟောတာတွေကများတယ်တဲ့ဟောတာကနည်းတယ်ဟောတာကဟောဒီလက်ထဲမှာရှိတဲ့ရင်းနေရွယ်တော့ကလေးဟောတာရင်းနေတော်ကြီးတစ်ခုလုံးမှရှိတယ်အရွယ်တွေတော့ အရာဝတ္ထုတွေကငါပြသိတာတွေမဟုတ်ပဲထားရတာတွေအများကြီးဒါကြောင့်အခုခေတ်ကာလလူတွေသိကျင်တဲ့အကြောင်းအရာတွေကမြတ်စွာဘုရားမဟုတ်ပဲပဲဖြစ်လောကအကြောင်းအရာတွေသိသိကျင်ကြတဲ့အဲဒါတွေကမဟုတ်ပဲတော့မသိရဘူးဟိုကဝိပဿနာဉာဏ်မဉာဏ်ဘုံဉာဏ်ဖြစ်ဖို့ရလောက်ပဲကြည်ရွယ်ပြီးတော့ဟောပါလို့အဲဒီသိရတဲ့ဟိုဟာတွေမဟုတ်တော့ဒါတွေကတဲ့နေပြည်တော်ဉာဏ်ဝိရာဂဉာဏ်တွေဖြစ်ဖို့ရမဟုတ်ဘူးတဲ့ အဲဒါကမညာပညာနဲ့ပြုဖို့သဒ္ဒနာညာမညာပညာနဲ့ပြုဖို့ရမဟုတ်တယ်မဟုတ်ဘူးတဲ့ဘာတွေဟောတော့ဆိုလို့ရှိရင်တော့အဲဒီသစ္စာလေးပါးတရားတွေဟောတယ်အဲဒါကတော့ဒီသဒ္ဒနာညာမညာပညာပြုဖို့ရအကျဉ်းများတယ်ဒါကြောင့်မဟောတယ်ဆိုပြီးတော့အဲဒီသုံးပါဟောတာအဲဒီတိုင်းပဲကိုလောကအကြောင်းလည်းပဲဘာရိဒါသာရသေးသိခြင်းနဲ့ဩဃာသာလောကအကြောင်းမြတ်စွာဘုရားကမဟောခဲ့ဘူးမဟောဘူးတဲ့ဒါရည်ရတာမဟုတ်ဘူး မာနနဲ့မာနေတာပဲလောကကြီးဆုံးသိကြလာကြီးဆုံးသွားတော့မရဘူးဆိုတာမာနဒါပေမဲ့လည်းအဲ့ဒါဟောတာမဟုတ်ပါဘူးလေသူကအကျင်ရနိုင်ခြေလည်းမပြဘူးဟိုလည်းမဟုတ်ဘူးခြေလည်းမသေးဘူးအဲဥပပုဂ္ဂိုလ်ရဲ့သုရိညင်ရွေရောခြင်းမျိုးလည်းမရှိဘူးဥပပုဂ္ဂိုလ်ရဲ့တိတိခြင်းမျိုးလည်းမရှိဘူးအဲဒီလိုမဖြစ်မဖြစ်မအောင်မသေးရဖြစ်တဲ့နိဗ္ဗာန်ဆိုတာရှိတယ်တဲ့အဲဒီနိဗ္ဗာန်ဆိုတဲ့လောကရဲ့အဆုံးကို ဒုက္ခအကြောင်းလည်းပဲ။သောရိတာကယသိသိခြင်းနဲ့ဩဃာသာလောကအကြောင်းမြတ်စွာဘုရားကမဟောခဲ့မဟောဘူးတဲ့ဒါရည်ရွယ်တာမဟုတ်ဘူး။မှန်တော့လည်းမှန်နေတာပဲလောကကြီးဆုံးသိကြလာရေးဆုံးသွားတော့မရဘူးဆိုတာမှန်။ဒါပေမဲ့အဲ့ဒါဟောတာမဟုတ်ပါဘူးလေသူကအကျင်ရနိုင်ခြေလည်းမပြူဘူး၊ဟိုလည်းမဟုတ်ဘူး၊သေးလည်းမသေးဘူး။အဲဥပ္ပ ပုဂ္ဂိုလ်ရဲ့သုရိညီယူရောခြင်းမျိုးလည်းမရှိဘူးဘုရားပုဂ္ဂိုလ်ရဲ့သိသိခြင်းမျိုးလည်းမရှိဘူးအဲဒီလိုမဖြစ်မမဖြစ်မအောင်မသေးရာဖြစ်တဲ့နိဗ္ဗာန်ဆိုတော့ကြီးရဲ့အဲဒီနိဗ္ဗာန်ဆိုတဲ့လောကရဲ့အဆုံးကိုကိုယ်ပြင်သွားလို့မရောက်နိုင်ဘူးခြေပြင်သွားလို့မရောက်နိုင်ဘူးဒီကိုယ်နဲ့သွားလို့မရောက်နိုင်ဘူးဒီကလာအာဂါသယင်နေပါတယ်နဲ့သွားလို့မရောက်နိုင်ဘူးဝိပါယဝိပါဒသွားဖို့ဝိပါဒမရောက်နိုင်ပါဘူးဒီကိုယ်နဲ့သွားတာတော့မရောက်ဘူး နာသအပ္ပတဝလောကန္တံဒုက္ခအာတိပမောသနာလောကန္တံလောကယေဆုံးသောလောကန္တံသင်္ခါရလောကယေဆုံးသောအပ္ပတဝသမယောမွေသည်ဒုက္ခသာဆင်းရဲဤအန္တံဆုံးအန္တံဆုံးကိုကရိတတိပြုနိုင်လက်တာအဲဒီလိုလည်းပဲမရှိဘူးအဲလောကယေဆုံး ခြေကျင်သွားလို့တကူနဲ့သွားလို့စက်နဲ့သွားလို့မရောက်နိုင်ဘူးလောကဤဆုံးမရောက်ခဲနဲ့လည်းပဲဆင်းရဲဤဆုံးဆင်းရဲဆုံးရအောင်ရောက်ဆင်းရဲမကုန်နိုင်ဘူးဆင်းရဲကုန်တယ်လို့မရောက်နိုင်ဘူးဒါတော့အဲ့ဒါဘယ်လိုလောကတော့မလဲဆိုတာကဒီမှာတမင်ကြီးကသဗ္ဗညေတိသမဏေတိ ညာမမတိသရိဝရေလောကိစ္စပညာသိမိလောကသမုဒိစ္စလောကနိရောဓိစ္စလောကကနိရောဓကာမိနိစ္စပฏิပဒံညာမမတိတလမြတ်လောက်သောဣမသမေယေဝကလေးဝရေဤကိုကောင်း၌ပင်လင်တလလောက်ရှိတဲ့လူတိုင်းတွေကိုယ်လာနဲ့ကိုယ်ကတလလောက်ရှိတဲ့ကိုယ်ဒီထဲမှာပဲလောကကိုလည်းဟောတယ်သပင်ကြီးမိအမှတ်ပညာနဲ့ရှိသောသမဏေကေပြီးပြီးတာသောသိလည်းရှိတော့ဒီမှာသမင်ယေဝကလေးဝရေ ဒီယုတ်ဒီကိုယ်ကောင်း၌သာလျှင်အာငါဗျာဒီလောကင်းစလောကကိုလည်းပြည့်ပေးမိဟောကြ၏အဲဒီကိုယ်ထဲမှာလောကလည်းဒီထဲဟောတာပဲဒီထဲမှာရှိတယ်လောကလောကသမှုရိယလောကဖြစ်ကြောင်းဆိုတဲ့ဒီထဲမှာရှိတယ်လောကនិရောဓလောကချုပ်ငြိမ်းရဆိုဒီမှာရှိတယ်လောကនិရောဓဂ ामिनी ပရိပဒါလောကချုပ်ငြိမ်းရဆိုရောက်ရောက်ဖြစ်တဲ့အကျင့်ဆိုတာလည်းမဂ္ဂင်7ပါးလည်းဒီမှာရှိတယ်မှန်ကြည့်တာကတော့ လောကနဲ့လောကသမှုရိယတွေနှစ်ခုရှိပါတယ်ဒုက္ခနဲ့ဒုက္ခသစ္စာကသမှုရိယသစ္စာကနှစ်ခုပဲရှိတယ်လောကဆိုတာဒုက္ခသစ္စာပဲအဲဒါကလောကအတိဒုက္ခသစ္စာအဲလောကဆိုတာဒုက္ခသစ္စာပဲဒုက္ခသစ္စာထိုက်တဲ့တရားတွေယုံနာတရားတွေသတ္တဝါဒုက္ခနာမှာရှိတဲ့ယုံနာတရားတွေတဏှာကိုနှုတ်ထားပြီးတော့တဏှာမှာတစ်ပါးရှိတဲ့ယုံနာတွေဒုက္ခကြီးတယ်ပဲကမြင်နိုင်ကြတယ်ညာနဲ့သတိတယ်တွေ့ကြတယ်ကြွေးတယ်စားတယ်လုပ်ကြတယ်ဒီကုစဉ်းစားကြံစီတယ် ဖြစ်ပြနေတဲ့တရားတွေကဒုက္ခဆင်းရဲတရားတွေဒီကိုယ်ရင်းကြည့်နေတာပဲအဲဒီဆင်းရဲတွေဖြစ်တာလည်းပဲတဏှာဆက်ပါရနှိမ့်သက်မှုတွေရှိလို့ဉာဏ်ကပါရလိုက်ကြားရကနာရကစားရကဒုတိယကအဲဒီကုသနာကြံမိမိရကကောင်းတဲ့အာယုံလေးတွေပါရပြီးတော့နေတောင်းတာပြီးတော့နေတွေ့တာပြီးတော့နေဒါကြောင့်ဘဝတွေတက်တာတက်တာပြီးဒုက္ခတွေရောက်ဒီထဲမှာရှိတာပဲဒုက္ခတွေကြောင့်လည်းကြားမဟုတ်ဘူး ဒုက္ခချုပ်ငြိမ်းတယ်ဆိုတာနိဗ္ဗာန်ပေါ့နိဗ္ဗာန်ကတော့ကိုယ်ထဲမှာတကယ်တော့ကိုယ်ထဲမှာမရှိပါဘူးနိဗ္ဗာန်ဆိုကိုယ်ထဲမှာမရှိဘူးတို့ဘယ်နာမှာရှိတယ်ဘယ်နာမှာရှိတယ်လည်းပြောလို့မပြောဘူးဆိုတာချုပ်ငြိမ်းတဲ့တရားတော့ရှိတော့ရှိချုပ်ငြိမ်းတာတော့ရှိဘယ်နာမှာအများအားရှိနေတယ်တော့ပြောတော့မဟုတ်မရှိဘူးလို့လည်းမပြောဘူးရှိတော့လည်းရှိနေတယ်ဒုက္ခချုပ်ငြိမ်းတာချုပ်ငြိမ်းတာပဲတကယ်ရှင်းတဲ့ပုဂ္ဂိုလ်တွေဒုက္ခတွေချုပ်ငြိမ်းတယ်နင်းတော့လည်းနင်းတာ အနာယောဂရှိတယ်အနာကြောက်တာရှိတယ်အနာယောဂရှိတော့အနာယောဂကိုယ်တန်းရှိတော့အနာကြောက်တာလည်းကိုယ်တန်းကြောက်တယ်လို့ဆိုတာမှမှန်မြင်သေးကတော့ကိုယ်တန်းအနာကြောက်တာသိုးသောကလည်းရှိနေတော့မဟုတ်ဘူးကွာအင်းနာကြောက်မြင်တာကိုယ်တန်းကြောက်လို့ကိုယ်တန်းကိုယ်တန်းမှာနာကြောက်တာရှိတယ်လို့ပြောရတယ်အဲမိတွန်းတာလည်းမိတော့ရှိနေတယ်မိတော့ငြိမ်းတာရှိတယ်အဲမိတော့ကအဲ့ဒီမိကွက်မှာ နာနာမီမိဝက်ဖြစ်တယ်ဒီမိဝက်ပဲဖြစ်တယ်ဒါမိဖန်ပြီးတော့မှဖြစ်တယ်အဲ့ဒီနေရာမှာသူဒီတော့မင်းငိမ့်တော့လည်းအဲ့ဒီမှာနေတာငိမ့်လာတယ်အဲ့ဒီမှာရှိတာနောက်ထပ်မဖြစ်ပေါ်အနင်းတတ်တွေဆက်ပြီးတော့မဖြစ်တဲ့ကငိမ့်တယ်လို့ဆိုရတာသူကြီးကငိမ့်တာကတော့အများကြီးငိမ့်တာပါပဲအဲ့ဒါစင်စေကတော့ကိုယ်ထဲမှာငိမ့်တာရှိတယ်ဆိုပေမဲ့ကိုယ်ထဲမှာလည်းဒါရှိတာမဟုတ်ဘူးကိုယ်ထဲမှာရှိတဲ့ ယုံနာတရားတွေဖြစ်ထိုက်တဲ့တရားတွေမဖြစ်ဘဲနဲ့ကြာဆဲသွားတဲ့အခါမှာငြိမ်းတာကိုယ်ထဲမှာရှိတယ်လို့ပဲဆိုရတယ်တဲ့ခန္ဓာ၅ပါးနဲ့စနေလို့တဲ့ငြိမ်းမှုကခန္ဓာ၅ပါးနဲ့စနေလို့ကိုယ်ထဲမှာရှိတယ်လို့ပဲဆိုရတယ်အဲအဲ့ဒီဆက်ရောက်တဲ့တရားကလည်းပဲပွားများအားထုတ်လို့ရှိရင်ကိုယ်ထဲမှာဒီသူကတော့ဖြစ်ပါတယ်ဝိပဿနာရှိလို့ရှိရင်ဒီလိုရှိတယ်ဒီတရားတွေအာထုံဝိရိယဖြစ်သမာဓိဖြစ်အဋ္ဌဉာဏ်ဖြစ် မဂ်တရားတွေကျွမ်းကျွမ်းပြည့်နေတယ်နောက်ဆုံးနိဗ္ဗာန်မြင်မောက်ပြီးအရိယာမဲ့ဖြစ်တဲ့အခါလည်းပဲမဂ်တရားတရားတွေကိုယ်ထဲမှာပြတာသို့တော်လည်းအပွားများတဲ့ပုဂ္ဂိုလ်တွေမှာတော့မရှိဘူး။တရားအာမထုတ်တဲ့ပုဂ္ဂိုလ်တွေကလည်းမဂ်တရားတလုံးမှမပြပါဘူး။တရားအားထုတ်နေတဲ့ပုဂ္ဂိုလ်၊ရှုမှတ်နေတဲ့ပုဂ္ဂိုလ်၊နိမလမှာရှုမှတ်နေတဲ့ပုဂ္ဂိုလ်တွေတော့မှတ်တိုင်းမှတ်တိုင်းဝိပဿနာမဲ့ဘိုးဘဘာကမဲ့ပြေဖို့မဲ့ပြေဒါလည်းအရိယာမဲ့တော့ဟုတ်ဘူး။ဒါပေမဲ့လည်းနောက်ဆုံး ဝိပဿနာဉာဏ်ရင်းနေခြင်းကြတော့နိဗ္ဗာန်အာရုံပြုပြီးရိယမေတ္တာတရားပဲဆက်ပြီးတော့ဖြစ်သွားတယ်အဲဒီခါကျတော့ရိယမေတ္တာဖြစ်ဖြစ်အဲဒါကြောင့်သစ္စာလေးပါးတရားဒီထဲမှာရှိတယ်အဲဒါတွေနဲ့ဆိုတော့ဗျာအကုန်ပြီးတယ်တဲ့ဒါကြောင့်မို့လောကဝိရုလောကဆိုတာဒုက္ခသစ္စာလောကစီကြောင်းဆိုတာကသမှုရာသစ္စာလောကငြိမ်းရာဆိုတာကនិရောဓသစ္စာ လောကကြီးညာဆက်ရောက်တဲ့အကျင့်ဆိုတာကမေဃသစ္စာအဲဒီသစ္စာတွေပါတရားမြတ်စွာဘုရားကပြီးတော်မူ၏အလုံးစုံကိုသိပြီးတဲ့သင်္ခါရလောကပဲကသင်္ခါရလောကရဲ့အကြောင်းအကုန်လုံးပြီးတော်မူတဲ့အတွက်လောကဝိရုပြီးတော်မူ၏လောကဝိရုလောကရဲ့အကြောင်းအရာလုံးစုံကိုအကုန်စင်သိမြင်တော်မူ၏တော်မြတ်စွာဘုရားလောကသာသုံးမျိုးရှိတယ်သတ္တလောကသင်္ခါရလောကလောကကလောက သတ္တလောကဆိုတာသတ္တဝါတယောက်တယောက်ကိုလောကတစ်ခုတစ်ခုဆိုတာပါပဲလူတိုင်းလူတိုင်းလူတယောက်လောကတစ်ခုနားတယောက်လည်းလောကတစ်ခုဒိဋ္ဌံတစ်ကောင်လည်းလောကတစ်ခုပဲအဲဒီတဲ့ကောင်းကြီးတဲ့လောကတစ်ခုငယ်တဲ့ကောင်းတဲ့လောကတစ်ခုအလုံးသတ္တဝါတွေကောင်းတိုင်းကောင်းတိုင်းနေရာလောကတစ်ခုစီတစ်ခုစီလောကတွေကြီးတယ်သတ္တလောကခေါ်တယ်သင်္ခါရလောကဆိုရုပ်နာတရားတွေပဲ စိတ်ရှိတဲ့မယုံနာတရားတွေအကုန်လုံးသဘောတရားတွေသင်္ခါရတရားတွေသင်္ခါရလောကတော့ခေါ်တယ်။နောက်ပြီးတော့ဩကာသလောကဆိုတာကတော့သတ္တဝါတို့ဤနေရာရတဲ့ဘုံတွေပေါ့။လူတို့ဤနေရာတွေနတ်တို့ဤနေရာတွေ30ဘုံဆိုတာတွေဒါတွေပဲ။အဲဒါတွေဩကာသလောကအဲဒီလောကသုံးပါးလည်းမြတ်စွာဘုရားပြီးတော်မူ၏။အဲဒါကြောင့် လောကဝိဓိလောကရဲ့ကြောင်ရာလုံးစုံကိုကုန်စင်းပြနေတော်မူလေမြတ်စွာဘုရားအဲ့ဒီတည်းမှာအရေးကြီးတာကခုနပြောတဲ့သစ္စာလေးပါးတရားပြီးတာအရေးကြီးတာလောကလောကအကြောင်းအရာတွေမြတ်စွာဘုရားကုန်စင်းပြီးပြီးတော့မိမိကြီးတဲ့တဲ့ပဲလောကအကြောင်းအရာတွေသိအောင်လို့တရားတွေဟောတာဟောတဲ့တိုင်းလိုက်ပြီးအထုတဲ့ခါကျတော့ခန္ဓာမစက်ဖြစ်ခြင်းဒုက္ခသစ္စာတွေလည်းသိရတာပဲ။ အဲဒါတွေသာမြင့်တဲ့နေတဲ့တဏှာလောကတွေခေါ်ယူနေတာကိုဒုက္ခတွေခေါ်ယူနေတာဒုက္ခတွေအလိုရှိနေတောင်းတာဒီသမှုရတဲ့ကြားလည်းပြရတာဟောဒီတိုင်းဒီတိုင်းကိလေသာတွေငြင်းငြင်းသွားတော့ကိလေသာဆက်ပြင်မဲ့ကာနေငြင်းကာဆက်ပြင်မဲ့ဘဝတွေငြင်းနေရောတာဒုက္ခညရောတာလောကညရောတာဒါတွေလည်းပဲပြီးတယ်ဒီတိုင်းမှာတန်ဝိပဿနာမဲ့တရားပါပြည့်နောက်ဆုံးကြအရိယာမဲ့လည်းဖြစ်ပါတယ်အဲ့ဒါ ရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းပဲမိမိတို့ဗာလိညာပြည့်တဲ့လောကအကြောင်းအရာတွေသိအောင်လို့အားထုတ်နေရတာပဲဒီလည်းသိနေတာပဲပုဂ္ဂိုလ်ညာလည်းဆိုတာတိုက်တရားနဲ့လည်းသိနေတာလည်းဆိုတော့ဘုရားတော်ကပြည့်စုံတော်မူတာတော့ဒါနဲ့သိရတာအဲဒီလိုသိအောင်အားထုတ်ကြနေရလောကဝိလောကအကြောင်းအရာတုံးတော့ဘုံစဉ်သိနေတာကိုပဲလည်းဆိုတာဘုရားအဲနားလေးဆိုပြီးတော့ဘုံမှာတို့ကြားတော့ လောကဝိဓုလောကရဲ့အကြောင်းအရာလုံးစုံကိုဘုံစင်ဘုံစင်ပြင်းပြတော်မူသော တရားလောကအကြောင်းပြီးတယ်တဲ့မိမိတို့လည်းပဲလောကအကြောင်းပြီးအောင်အာထုတရားလောကကဒုက္ခဆရာပဲဒုက္ခဒုက္ခတရားဒုက္ခဒုက္ခတရားပြည့်စုံမှုရဲ့တရားဒုက္ခဒုက္ခငြိမ်းတဲ့နိရောဓဒုက္ခနိဗ္ဗာန်တရားအဲနိဗ္ဗာန်လို့ကြောက်ကြောင်းပြည့်တဲ့အက္ခဒုက္ခတွေမိမိတဏ္ဍာဖြစ်ပြီးတော့ကိုယ်ကြီးအရင်ပြီးအောင်ဒုက္ခတွေပါတရားပြောင်းအာထုပြီးတော့နေကြအဲဒီတော့အာထုတော့အာလောကကြီးရဲ့ ဒုက္ခသစ္စာမှာသာတဲ့ဒုက္ခလေးပါးတရားတွေကိုမြည်တော့အလိုရှိရနေတိုင်းဉာဏ်ဉာဏ်စွာကြည့်နေနိုင်ကြပါစေ။သာသာ